အဲ့ဒါနဲ့အနာလူတွေကဝိုင်းပြီးသူ့တခါထပ်ဖိခါပြန်တယ်ဟိုဒေါသကြီးတဲ့ပုဂ္ဂိုလ်ဟာစင်းစင်းရဲရဲအေးရတယ်ဆိုတာအဲ့ဒါပြောတာသူကအိတ်တော့ပြောတော့ပြောပါတယ်မောပြီးတော့ဒေါသကြီးတာနဲ့မောပြီးအိတ်ပြောတာအိတ်ပြောရင်လည်းအဲ့ဒီအိတ်အိတ်တဲ့စိတ်ထဲမှာကိုဒေါသကအရှိန်နဲ့ပါနေတာကိုပန်းနေတော့ဖြက်ခနဲ့တစ်ချက်ကလေးနိုးလိုက်တဲ့နေ့တွေနဲ့ဒေါသကဟုတ်မနဲ့ထပြီးတော့တောက်တာကို ဒါပေမဲ့သူကဘယ်ဆန်းဆန်းပါပါအိပ်ရမလဲအမှန်တန်ဆင်းရတာပဲတကယ်ကိုယ်ကိုယ်လည်းပြန်ကြည့်ပါကိုဒေါသတိတ်ဆက်ပြီးတော့ကြည့်နိုင်ခိုင်းမရဖြစ်တဲ့အခါကျတော့အဲ့တော့ဘယ်နဲ့နေတော့ပြောဦးနော်မသိကြဘူးလားအမှန်တန်ဆင်းရပြီတဲ့အပြစ်မြင်အောင်ရှိတတ်ဖို့လေးကြီးတယ်ဒဂုံတရားရဲ့အပြစ်ကိုမြင်မှသူ့ကိုပယ်ခြင်းနဲ့အပြစ်မမြင်ရင် မပယ်ခြင်းဘူးအကောင်းထင်နေလို့ရှိရင်တော့ခင်မင်တတ်မဲ့တွေ့ရာခလျက်အောက်ထက်တဏ္ဍာသုံးတန်ငါဖြင့်တဏှာလက်ပေါ်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိပါကံလုံးလုံးသည်အဆိုးကိုအကောင်းထင်ပြီဆိုရင်တော့အဲ့ဒီအကောင်းပေါ်မှာခင်မင်တတ်မဲ့တွေ့ဖက်မနေဘူးလား အကောင်းမတော်ဆက်တဲ့ဆိုတာတဏှာလာပြီဆိုရင်တော့ပြီးရောအဲ့ဒီတဏှာကညှိနေပြီဆိုရင်သူဟာဘယ်တော့မှမလွတ်တော့မလွတ်လို့ရှိရင်တော့တဘဝပြီးတဘဝတဘဝပြီးတဘဝအောက်ဆုံးလိုက်အထက်ဆန်လိုက်နဲ့ချမ်းသာပြီပေါ့လေဟုတ်ကဲ့လားအေးဒါကြောင့် ခင်မင်တမေတွေ့ရာဖလျေအောက်ထက်တဏှာသုံးသံဃာဖြင့်တဏှာလက်တဲ့ထင်နိုင်ချေ၍ဤရမရှိဆင်းရဲဖြစ်သည်ဝိဥပါကငြိမ့်နေသည်ဆင်းရဲဖြစ်လို့ထင်မှမဒီဆိုတာအဲ့ဒါတော့ဒုက္ခရောက်တာလေအဲ့ဒါကြောင့်အဲ့ဒီကောရဏတုပ္ပဒေါရဟာတဲ့ င်းရင်းရဲရဲအိယာကြည့်ပါတော့တဲ့ချင်းချင်းသာသာမအိယာကြည့်ပါဘူးတဲ့ပြီးတော့သောဘိက္ခေသောတာဝိဟုတောအဲတံဘိက္ခေသောတာဝိဟုတံညာတကာကညာတိမိတ်တာသာတဟာယကာသပရိဝေဇဏီအာရကတဲ့ကောရာဝိဟုတံဒေါသဤအဖိဝေနှိမ့်သက်ကိုခံရသောတန်ထေပုဂ္ဂိုလ်ကိုညာတိမိတ်တာသာ ဆွေမျိုးများမိတ်ဆွေများဒီ၎င်းမိတ်ဆွေမိတ်ဆွေများတို့ဒီ၎င်းဘာယောကစတငယ်ချင်းတို့ဒီ၎င်းအာရသာအဝေးမှပိဝေဇံပြီးရှောင်ကျင်၍ကြွားကြကုန်၏တဲ့ဒေါသဖြစ်တယ်လူလူပိတ်ဖြစ်တယ်တဲ့နော်အဝေးမှရှောင်ကျင်တယ်ဆိုတာဖြစ်လို့မဟုတ်ဘူးလားဟိုဆရာတော်ကြီးတစ်ပါးကြီးတယ်ကိုတော်တော်မရှိပါဘူးပြန်တော်မူပါပြီ သူများအပြစ်ကိုတစ်တစ်ခွာပါပြောတယ်ပြောလဲပြောတတ်တယ်ပါလဲတတ်တယ်အဲတရားဟောလဲသူများအပြစ်ပြောပြီးဟောရမှသူကဒီနဲ့တယ်သူများအပြစ်ကလေးမပါရင်သူတရားမှာသားမပါတယ်လို့ပဲသူထင်တယ်အဲဒီလိုထင်တယ်ဒါကြောင့်မလို့သူ့ကိုဘယ်လိုခေါ်ကြလဲလို့ဆိုတော့ဘုန်းကြီးလောက်ကကဆူလဲပြီးတယ်ဆူလဲပြီးတော့ပြီးလားဆူလဲပြီးလမ်းကြောင်းမောင်းသွားပြီးဆိုရင်သူတွေကဟိုကြီးဒီကြီးမကြီးဘူးလား ကြီးတယ်အဲဒါကြောင့်ဒီလိုကြီးတယ်ဒါကြောင့်မလို့အဲ့ဒီဆရာတော်ကိုလို့ရှိရင်ဝေးဝေးကကျောင်းရတယ်သူများနဲ့သူနဲ့ကဘာမှစပ်ပြီးအောင်ဝေးရောက်ကျောင်းတခါတော့တနေရာမှာဘုန်းကြီးနဲ့ဘုန်းကြီးနဲ့ဆုံးပြီးဆိုတာသူ့လည်းဘုန်းကြီးကတိတိဆိုင်ဆိုင်မဖူးဘူးသေးပါဘူးသူလည်းဘုန်းကြီးကိုမတွေ့ဘူးသေးပါဘူးအဲကျောင်းတစ်ကျောင်းမှာပြောကြပါလို့အစည်းအဝေးတစ်ခုသွားလာ ရာတော်ကြီးကကြီးပါပြီအသက်80လောက်ရှိမှာပေါ့အဲ့ဒီခါတော့နော်လွန်ခဲ့တဲ့ဘယ်လောက်လောက်ကဖြစ်မလဲလို့ဆိုတော့လွန်ခဲ့တဲ့7မိနစ်လောက်ကရှိလိမ့်မယ်7မိနစ်လောက်ကအဲ့ဒီကျောင်းတစ်ဆောင်မှာတဲကြတော့သူအခန်းထဲမှာတဲတယ်အရင်ရောက်နေနေတယ်ခေါင်းကြီးကနောက်ညနေမိုးချုပ်ရောက်သွားတယ်ရတာတော့ခေါင်းကြီးကအပြင်မှာ အပြင်ခမ်းလာတော့မှဘုံရသေးရတယ်သူတို့နေရာပြင်ပေးထားတဲ့အတိုင်းဘုံကြီးအောင်မှန်သူလည်းမသိအဲဒီအထံခန်းထဲမှာသူတို့စကားပြောနေကြတာသူရင်းနေနဲ့ဘုံကြီးရောက်နေပြီတိုးတိုးပိတ်ပိတ်ပဲဘုံကြီးရောက်ခင်ဗျားစကားပြောလောင်းပြောလောင်းနဲ့ပြောနေတော့ဟိုကအပြင်ကခင်ဗျင်ထတာဘုသူ့ပြတ်တုံးလား ရာတော်ဥက္ကနကအတွက်ပါဗျာတဲ့ဟိဆရာတော်ဥက္ကနကဆိုတာအင်္ဂလိပ်ကပတ်တယ်လို့မှကြားပါတယ်ကြားပါတယ်မှန်ပါဗျာတပည့်တော်လည်းအဲ့လိုပဲကြားပါတယ်သူကဘယ်လောက်များတတ်လို့လဲกว่าအဘုန်းကြီးတော့မလဲသူသိတာမဟုတ်ဘူးဘုန်းကြီးလည်းသူသိတာမဟုတ်ဘူးအဲ့ဒီသူကဘယ်လောက်များတတ်လို့လဲกว่าတယ်အဲ့ဒီစကားကြီးအဲသူလည်းယူတာမဟုတ်ဘူးလားအဲ့ဒါ သိကြောင်ရတယ်တဲ့။ဘာကြောင့်သူဒီလိုကြီးဖြစ်နေလဲဆိုတော့ဒေါသကြောင့်ပေါ့။ဟုတ်လား။အဲဒေါသဆူကြီးနေတဲ့အခါကျတော့ကြောင်တာပေါ့။ညာတိမိတ်တာကဆွေမျိုးမိတ်ဆွေတို့ဒီ၎င်းတဟာယကကပငယ်ချင်းတို့ဒီ၎င်းကောဓာတိဘူတံဒေါသရဲ့နှိစ္စကိုခံရသောတန်ထုပုဂ္ဂိုလ်ကိုအာရကအဝေးမှပရိဝေကံဒီကြောင့်ဉာဏ်ရကုန်၏ဟုတ်ကဲ့လား ဘုန်းကြီးကတော့အသာကြိတ်ပြီးပြုံးနေလိုက်တယ်ငါများအတန်ပြီးဒီကလေးထွက်ပြီးတော့ငါရံနေမှမသိဘူးလို့အသာကြိတ်ပြီးပြုံးနေရတယ်ဩဒါကြောင့်သူသူလဲခေါ်တာဟုတ်လို့အဲဒါကြောင့်မလို့အိယာဆင်းရဲချွေရံနဲ့ရုပ်လဲမလာပါတဲ့ဒေါသဖြစ်လာပြီလို့ပြီးတော့အချွေရံနဲ့တဲ့ဆိုတာမိတ်ဆွေတင်ကမရှိဘူးဟုတ်တယ်မဟုတ်လား ရှိလို့ပြင်ဘယ်လိုပုဂ္ဂိုလ်ဖြစ်ဖို့ရှိမလဲလို့ဆိုတော့ပါကိုယ်ကပ်ပြီးတော့ညာသားရနဲ့ကပ္ပယပပဲရှိမယ်မဟုတ်ဘူးလားညောင်ပင်သားရနဲ့ဒီလိုလူမျိုးပဲရှိမယ်ကိုယ်ကျိုးလာပြီးတော့ကိုယ်မေတ္တာနဲ့ပေါင်းတဲ့တင်းတဲ့အချွေရမိတ်ဆွေတင်ကဆိုတော့ဒါမရှိနိုင်ဘူးဒေါသကောတာတိဟုသောဘိက္ခဝေဒုဗ္ဗနောဟောတိတဲ့ဘိက္ခဝေစိတ္တရှင်မိတို့ကောတာတိဟုသော ဘုရားကြီးရဲ့နဲ့ရုပ်ဆင်းအင်္ဂါတွေလည်းပြက်ကုန်တော့တာပဲတဲ့ဟုတ်လားသိမှန်တော့အင်္ဂတန်ကတင့်နေတဲ့လူတရားတင့်နေတဲ့အမျိုးသမီးတရားဒေါသထွက်လိုက်ပြီဆိုလို့ရှိရင်သူမျက်နှာပထမဆုံးကမြည်ရဲမလားဘူးလားအဲမြည်ရဲလာတာကတင်းလာတင်းလာတာကမဲလာမဲလာတာကမသိမဲလားဟုတ်လား ချောလာတာမဟုတ်လားရုပ်ကင်းတာဖြစ်တာအဲ့ဒါရုပ်ချောခြင်းတဲ့ပုဂ္ဂိုလ်များရုပ်ချောခြင်းလေဒေါသကိုနည်းနိုင်တဲ့များနည်းအောင်စဉ်းကျင်နှလုံးသွင်းလေပြီးမှမဟုတ်လားရုပ်ကတော့ချောခြင်းမှာရဲ့ပြင်ဆင်ထားလိုက်တာကတော့ညွန့်လို့နှခမ်းနီးနဲ့ပါနီးနဲ့အဲမြတ်တော်ကလည်းဟိုရှင်နေဘူးလို့အဲ့လိုလည်းမြင်ပါပဲ နော်မျက်မျက်လုံးပတ်ပတ်လည်းလဲအိုးမဲတွေလိမ့်လို့လက်သေးတွေကလည်းသုံးမှလည်းပဲမလေးနော်ဘလောက်လောက်အောင်ပြင်းနေမလို့သူ့ဒေါသမှာသူမထုံးဘူးဆိုလို့ရှိရင်လှပါမလားအဝေးကြီးအဝေးကြီးအဲ့ဒါလှခြင်းရင်ဒေါသကိုထိမ့်မှဒေါသကိုနင်းနိုင်နေနေအောင်ပြင်မှာအဲ့ဒါမှပြင်တော့ထွက်မယ်နော် ငဝေရှိမှနှကောင်းထွက်တယ်ဆိုတော့ကြားဘူးတော့မဟုတ်လားပင်ကိုကဒေါသငြိမ်းမှရုပ်ချောမှာပေါ့ပင်ကိုကဒေါသမငြိမ်းရုပ်ချောပါမလားဒေါသမနဲ့ရုပ်ချောဘူးဒါကြောင့်ကြောင်ကျိုးမမြင်မိုက်မောင်းရင်စိတ်ရှင်ဖြစ်စည်းတာအိယဆင်းရဲချွေရံနဲ့ရုပ်လဲမလှပါဥစ္စာဆုံးယုံအများမုံမှရှုံးမအောင်ဤဖြစ်ပြ ဒေါသဖြစ်တဲ့ပုဂ္ဂိုလ်တဲ့ရေတေပိဿဝေဥဋ္ဌာဏဝိရိယကတဗေဒဝခိတဗနာရာနောရာဇာနောပဋိက္ခဏတိတဲ့ယဟန်တော်တဲ့ဒေါသထွက်တဲ့ပုဂ္ဂိုလ် သူဟာနဖူးကကိုခင်မကြအောင်လုံးဝဝိရိယနဲ့စုဆောင်းထားတဲ့ပစ္စည်းတွေဒေါသတာထွက်တယ်ဆိုလို့ရှိရင်ဒေါသတာကြီးတယ်ဆိုရင်အဲ့ဒါမင်းတို့ရဲ့ဆေးရတွေလည်းအသိခံရတတ်တာပဲတဲ့ဒီလိုတရားအမှားယဉ်ကြည့်ထိတာကိုဒေါသကြောင့်အဲ့ဒါလို့ဆိုလို့ရှိရင်မင်းတို့ဆေးရတွေအသိခံရတာပဲတဲ့ဒါကြောင့်မို့အဲ့ဒီဥစ္စာလည်းဆုံးရှုံးတယ်တဲ့တခါဒေါသကြီးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဈေးအောင်ကြည့်သမ်းမှာဘယ်နဲ့နေကြလဲသူ့ဆိုင်မှာလူတော်တော်စီမှာပေါ့နော် ကျော်စီမှာပေါ့ဒါသင်္ကန်းဆိုင်တစ်ဆိုင်ရင်းနှုံးကဘုရားတရားရောက်နေတယ်သူကအပြောလဲချိုးတဲ့စိတ်ထနှလုံးသားလည်းကောင်းတယ်ဝေသူကိုမြင့်မြင့်ညာညာနဲ့ရေပူလေးလေးလေးစားစားလိုက်လိုက်လဲလဲနဲ့ပြည်ပြည်ငါငါဆက်ဆံတော့အဲ့ဒီဆိုင်မှာဘုန်းကြီးတို့ကြောင်းကလည်းပဲသွားသွားပြီးတော့သင်္ကန်းကိုရတယ်အခုအဲ့ဒီဓမ္မကနေမကောင်းလို့ခလာပါခလာပါလို့မရှိဘူးတခြားတခြားရောက်နေဝေသူတွေရောက်နေ သင်္ကန်းဝယ်ခြင်းလို့ပြောလို့သွားကြတယ်ဆိုလို့ရှိရင်အဲ့ဒါဆက်ဆံရေးအဆင်မပြေလို့တဲ့အဲ့ဒါစကားပြောတာအဟုတ်မဟုတ်လို့တဲ့အဲ့ဒါကြောင့်မလို့ကြောင်းကတောင်းမှအဲ့ဒီသွားပြီးတော့မဝယ်ခြင်းရဘူးအဲ့မဝယ်ခြင်းတော့မယောင်းရဘူးမယောင်းရဘူးဆိုတော့ဘာဖြစ်တော့ပိုက်ဆံမရဘူးတော့ပိုက်ဆံမရဘူးဆိုတာစီးပွားဥစ္စာဆုံးရှုံးတာမဟုတ်လားအဲ့ဒါပြောတာစီးပွားဥစ္စာဆုံးရှုံးတယ်ဘုန်းကြီးကြားဘူးတဲ့ ကိုယ်တို့တော့မတွေ့ဘူးရှေးကအခုတော့ရှိသေးလားမသိဘူးဟိုပိန်ကြီးလေးမှာဒွေနီးပေါ်တဲ့အချိန်မှာဒွေနီးရောက်တဲ့လူတွေတရုတ်တွေတဲ့အဲ့ဒါဒွေနီးများရေးဖြစ်ပြီးဆိုလို့ရှိရင်အဲအဖြစ်မှန်အောင်တဲ့ဝီရှိပြီးဆိုရင်လည်းဖြစ်ပြီးတော့အဲ့ဒါမတရားဒွေနီးနဲ့လည်းလေခြေတော့ပြစ်ချခြင်းချလိုက်တယ်အဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီဒွေနီးကဘယ်လိုသွားလဲဒွေနီးကဟုတ်လားဘယ်ရောက်ရမလဲ ပစ္စည်းဥစ္စာသိခြင်းတာအများကြီးတော့ဒေါသကြောင့်ပစ္စည်းဥစ္စာသိခြင်းတာအဲဒေါသကြောင့်ပစ္စည်းဥစ္စာသိခြင်းတာတခုဘုန်းကြီးပြောမယ်ပြောအောင်မလားပြောအောင်တရားဆိုတာလောကရေဟာတွေတရားပဲဟုတ်လားအဲတရားကြီးတရားတရားကြီးတရားသူ့အိမ်ကလည်းပဲနထတနထအိမ်နဲ့ဒါမလို့ခန်းနေနေခန်းနေနေမှာ ဝါကိုစိတ်ပြီးတော့တက်ကယ်ပြဖို့ရအတွက်တက်ကယ်ပြဖို့ရအတွက်ဝါကိုစိတ်ပြီးတော့တက်ကယ်တာလုပ်ရတယ်အဲ့တော့ဒီကဝါကိုတတ်လိုက်ရောဝါအရှိကြီးဝါအရှိကြီးတတ်ပြီးတော့မဖြတ်သေးတဲ့နဲ့အဲ့ဒါကိုသူကအရှိလိုက်တယ်စိတ်မလို့ဝလုံးကိုဝါကိုတတ်ပြီးတော့ဝါကိုထောင်းလိုက်တာဖွဲပြီးတော့ထင်းထင်းဝဲနေတဲ့ဝါကိုထောင်းလိုက်တော့ဘာဖြစ်ကြလဲလို့ဆိုတော့အဲ့ဒီ ထောင်မှုတဲ့ဝါရဲ့အဖျားဆုံးကဘုန်းကြီးငင်ရတွေ့တာနော်ထောင်မှုတဲ့ဝါရဲ့အဖျားဆုံးကဘာသွားခမ်းမိလဲလို့ဆိုတော့သူ့အိမ်တစ်စက်ချင်းမှာဆွဲဆွဲနေတဲ့သုပ္ပဏီအုပ်ပထုပ္ပဏီလည်းခေါ်တယ်အဲ့ဒီအုပ်ကိုသွားပြီးတော့ဝါကဖြစ်ပြီးရောဒီမတဲ့အခါကျတော့အဲ့ပထုပဏီကသူ့အောင်လာပြီးတော့ဆွတဲ့အခါကျရံမူလိုက်ကြတာကိုအဲ့ဒါသူကမသိဘူးရံမူလိုက်ကြတော့သူ့သွားတွေ့တယ်တွေ့တယ်နဲ့သူ့တုတ်ပါလေရော အဲ့ဒါနဲ့ကြည့်ကြည့်တဲ့နဲ့စိတ်ဆိုးအခုလိုမျိုးပုံမှန်ပြီးတော့ဘယ်ရလဲလိုက်ကြတော့ဒီအိမ်ပကဲစီမှာဆွဲနေတာဘယ်ကုမယုံတွေ့ရောတွေ့ရခါကျဘာလုပ်လဲဆိုတော့မိရိုတဲ့ဝင်သွားပြီးတော့မိလာကြီးယူလာပြီးဟိတ်ပစုပတိရောမိနဲ့ကြည့်လိုက်တာအိမ်တိမ်ဆုံးကြောင်းပါရောလားအဲ့ဒါခေါင်းကြီးနေတယ်တော့ကအဲ့ဒါတရားမဟုတ်ဘူးလားကိုင်းတရားတွေအဲဒေါသကြောင့်သူပြီးဥစ္စာဆုံးကျုံးတာနော် အများမုန်းတယ်ဆိုတာတော့ပြောပြလိုလေးတာမဟုတ်ပါဘူးအများအချစ်တော်တော့တော့ကြည့်ရလို့ရတော့အဲကြောင့်ဥစ္စာဆုံးကျုံအများမုန်းမှအောင်ဤရှိပြဒေါသအပြည့်ဒေချာစေပေပြည့်သူကိုပါဆိုတစ်ခေါက်ကြောင်းကျိုးမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စီတာ အိယာဆင်းရဲဒီရံနဲ့ရုပ်လဲမလှပါဥစ္စာဆုံးရှုံးအများမုံမအုံဤရှိပြဘောဓအပြေသေချာစစ်အပြည့်ပြုပါဟုတ်

လမ်းမှာတောကြောင်းတစ်ကြောင်းမှာရွာကိုထုံးခံလာတဲ့ယဟန်ဘာတို့ယဟန်ဘာတို့တဲ့အခါကျတော့စိတ်တွေကမုတ်ခိုးတော့ကျဉ်းဉဏအတမွေးနေတာသာတသမင်တစေတနှစ်တပြိဿံတတပ်ပြီးတော့မွေးနေတာ တွေ့တဲ့အခါကျတော့မဟုတ်ဘူးစိတ်ထဲမှာဘယ်နဲ့ဖြစ်လဲတော့ခတ်ကြရအမင်္ဂလာလာဖို့ဒီနေ့တော့ပါကောင်ရမှာမဟုတ်ပါဘူးစိတ်ထဲအဲ့လိုဖြစ်တယ်တဲ့ယဟန်ကိုအမင်္ဂလာတဲ့မဟုတ်ဘူးလားအဲအကုသိုလ်လုပ်နေတဲ့ပုဂ္ဂိုလ်များအတွက်တော့ကုသိုလ်တုံးဟာမင်းအမင်္ဂလာတုံးပေါ့မဟုတ်ဘူးလားဘယ်ကုသိုလ်ရလိမ့်မလဲ ဘယ်ကြည့်ရလိမ့်မလဲအရက်တောင်းနေတဲ့လူကြီးတဝိုင်းနာဘုန်းကြီးတစ်ပါးဖြတ်သွားကြမလားဘယ်နဲ့နေလဲဘုန်းကြီးလည်းပါအခုနေရာမဟုတ်ဘဲနဲ့လာတယ်ဘယ်လိုဘုန်းကြီးလဲမသိမဟုတ်ဘူးလားအဲ့လိုဖြစ်မှာမဟုတ်လားမတူဘူးလေဘာမတူဘူးဘာမတူရင်အမင်္ဂလာပဲအဲ့ဒါကြောင့်ဒီမျိုးက အမင်္ဂလာတွေငါဒီထဲတော့တားကောင်ရမှာမဟုတ်ပါဘူးဒေါသထွက်တယ်ဒါပေမဲ့လို့ဒေါသထွက်တဲ့နယ်ပဲဘုန်းကြီးတို့ကမိုက်ကြည့်ကြည့်ပြီးတော့တရားရှောင်သွားတယ်ဘုန်းကြီးကတော့ဘာမှမသိပါဘူးငါဘုန်းကြီးကသင်္ကန်းမှာယုံပြီးရတဲ့ဝင်ပြီးဆုံးခါမေဆိုလို့ပြောလိုက်သွားတာကောင်တွေတွေးတယ် ဘာတကောင်းမှမရဘူးပြစ်တယ်ခတ်တယ်လဲတယ်ချောတယ်တခုမှမရဘူးလဲလေချောလေစိတ်ထဲကဒေါသထွက်လေဘာလို့ဒေါသထွက်တာဧကနာဧကနာအဲ့ဟိုအမင်္ဂလာကောင်တွေ့ကြလို့ငါမရတာဟုတ်ဘူးလားဟိုအခုလည်းဒါလည်းအိန္ဒိယအဖြစ်ပြက်ကိုအိန္ဒိယမှာဇတ်ဇတ်အယူသားသိချတာဇတ်နင်းတဲ့လူကဇတ်နိုင်တဲ့လူကို ပေါင်းတဲ့ဆက်ဆံဖို့မပြောနဲ့ကြည့်တောင်ကြည့်မြင်တောင်မမြင်ရင်လို့အထီးဝေပြိုးဆိုတာတော့ဝေးရဆက်ဆံလို့ဆိုတာဝေးရဒေဝရဘုမကြားရမလားဒိဋ္ဌမင်္ဂလိကဆိုတဲ့တတိသမီးဒီမင်္ဂလာခန္ဓာနဲ့ကြောပါကြောဘောသားထွက်လို့တွားလိုက်တာလမ်းမှာတရောင်းသားမာတင်ကမြင်တာနဲ့ မလေးငါတော့တဏှာကိုမှဘူးမဖြစ်တော့ပါဘူးအဲ့ဒီမင်္ဂလာဘက်သွားလို့မဖြစ်တော့ဘူးလေအိမ်ပြန်ပြီးတော့ခေါင်းဆွဲရရေချွေးရကြတယ်မြင်ရုံလောက်တော့အဲ့ခုလည်းဒီမဟုတ်ရဒီလိုပဲဟောလားကုသိုလ်တရားပွားများဖို့ရသီလသမာဓိပညာအကျင့်တရားနဲ့ကိလေသာကင်းကြောင်းကျင့်ကောင်းကျင့်မှန်တွေပြည့်နေတဲ့သမဏလို့ခေါ်တဲ့ကိလေသာ တကယ်တကယ်ငြိမ့်နေတဲ့ပုံကိုတွေ့ရတာသူ့စိတ်ထဲမှာမငြိမ့်ချမ်းမင်းနဲ့တကယ်အမင်္ဂလာလို့ထင်တာဒါနဲ့ပါအောင်တွေ့တယ်ပြစ်တယ်ခတ်တယ်မရဘူးကိုယ်တွေကလည်းမရောမရောမလိုက်နိုင်ဘူးမရလေဒေါသထွက်လို့အဲ့ဒီအမင်္ဂလာကြောင့်ငါမရတာပဲအဲ့ဒီအမင်္ဂလာကြောင့်ငါမရတာပဲနဲ့နောက်ကြတော့တိုင်းဒီနေ့တော့လိုက်နေလဲအပူပဲဘာသာကောင်းမရမှာမဟုတ်ပြန်မယ်ပြန်လား ရာရံလာလည်းပဲဆုံးပြတယ်လို့မလို့ရွာကထွက်လာလမ်းကြတခါဆုံးမြန်อืมတခါတော့ကြည်သိခြင်းနဲ့ပုံတော့ဆုံးတယ်ဆိုလို့ရှိရင်နင်းတယ်ဆိုရင်မုတ်ဆိုးကတခါတော့ယဟန်တော်ကိုခိုးနေရှိလိုက်တော့တာပဲအဲ့ဒါနဲ့ယဟန်တော်လည်းတုတ်တုတ်ပြပြေးပြီးတော့အနိတ္တဆုံးတည်တယ်ကိုတဲ့ရတယ်တပိတ်တွေလည်းလွတ်ချက်ပြခဲ့ရတော့ဘယ်လိုပြည့်ပြည့်ကုန်ဆုံးနေလည်းထုတ်ကုန် အဲ့ဒါနဲ့နေရာတည်တင်တက်လိုက်လို့တစ်ပင်ပေါ်ရောက်တော့အောက်ကခွေးတွေကဗရဟလိုက်ဒါပေမဲ့တစ်ပင်ပေါ်ကျရောက်တော့ခွေးတော့မမိဘူးမောဇောကဒေါသကပိုထွက်တယ်ထွက်တယ်ထွက်ထွက်လာတဲ့အခါကျတော့နောက်ဆုံးမလိုက်တယ်လဲဆိုတော့ညာနဲ့တော့မပြည့်ဘူးတစ်ပင်ကခန့်နေနေဆိုတော့ညာနဲ့ခေါင်းကြီးရဲ့ခြေတော့ကိုလှမ်းပြီးညာအချုံနဲ့ထိုးတယ်အဲ့ဒီညာဆိုတော့လည်းစိတ်ပါတာဟုတ်ဒါတော့ခေါင်းကြီးက ညာကျင်ထိတာနဲ့ခြေတော့ခြေတော့ကိုရုပ်ရုပ်ပြီးတော့အထက်ပိုင်းတက်လိုက်တဲ့အခါကျတော့မူလကမှဗုဒ္ဓမတ်တိဖြစ်နေတဲ့အေရီကငါဟာဘုန်းကြီးခါကိုကကွာကြသွားအောက်ကြသွားတယ်အောက်ကြသွားတာနဲ့အောက်ကမော့ကြည့်နေတဲ့မုတ်ခိုးကသင်္ကန်းကအုပ်ပြီးပါလေရောအုပ်ပြီးတော့မုတ်ခိုးလည်းပဲသင်္ကန်းအုပ်ပြီးတာနဲ့သင်္ကန်းကိုရင်းရင်းငါငါလဲသွားတော့ခိုးတွေကဘာထင်မလဲဆိုတော့ဘုန်းကြီးအပေါ်ကကြလာပြီလို့ထင်တယ်နဲ့ဝိုင်းတက်လိုက်ကြပါရော ဝမ်းကြိုက်လိုက်ကြတာနဲ့အဲ့ကမဟုတ်ဘူးအယိုးတရားအသားတရားနောက်ဆုံးအယိုးကြီးတက်တက်ကြံတဲ့အခါကျတော့မကိုယ်တွေကလွတ်လိုက်ကိုယ်တွေကလည်းဥပ္ပါကောင်းကောင်းအသားသားကိုယ်တွေကိုအဲ့ဒီအခါကျတော့မှယဟန်တော်ကအပေါ်အကြီးနေတာအယိုးကြီးကြံတော့မှတစ်တန်းကြောက်ကလေးတစ်ယောက်ချိုးပြီးတော့ကိုယ်တွေကိုပြစ်ချလိုက်တယ်ပြစ်ချလိုက်တော့မှတစ်တန်းကြောက်ကြရတော့မှကိုယ်တွေကလည်းအသားဝါပြီးတော့မော့ကြည့်တော့ဖုံးကြီးတွေ့တော့အဲ့ဒီအခါကျမှဖုံးကြီးတွေ ခွေးတွေကသဘောပေါက်တယ်ဟာတို့သခင်ကြိုက်ပြီပါသဘောလားဆိုပြီးကြောက်ပြီးတော့တောထဲဝင်ကြီးကြတယ်ဒီကကြမှာဘုန်းကြီးကအေးစိတ်ပြန်သင်းလာကြာနေတဲ့တပိတ်ကောက်ပြီးတော့အဲ့ဒါသူကြောင့်သူပြန်ရတယ်ဘုန်းကြီးကလည်းဆွမ်းတော်မဖုံးပြရဘူးနဲ့တူရကြည့်ရတာဒီမှာလည်းဒီကျူးလွန်မိတာဘာကြောင့်လဲလို့ဆိုတော့စိတ်ထဲမှာအမိုက်မှောင်ကြသွားလို့ဒေါသအမိုက်မှောင်ကြသွားလို့အဲ့ဒီကမဟုတ်ဘူးဟာ အဲ့ဒီမှာပြေးပြီးတော့တခါတော့အဝီကြီးနေရာမှာတမ်းပြီးကြရတယ်တဲ့ဒါကရှိကတကယ်ဖြစ်ဖြစ်ခဲ့တဲ့အကြောင်းမျိုးမြတ်စွာဘုရားလုပ်တော်တာအခုခုမှဒေါသကြောင့်အဲ့ဒီဖြစ်တာလေးအများကြီးပေါ့အများကြီးပေါ့တော်တော်ဒီဒီမာမာတကားတယောက်ခိုးရှိကတော့သူကအတော်ကြီးတဲ့ယာဉ်မှကိုပဲသူ ရခဲ့ဘူးတဲ့ပြီးတော့အဲဘွဲကလည်းတော်တော်ကောင်းတယ်တော်တော်ထက်တန်းကြတဲ့ဘွဲရထားတယ်အဲ့ဒါတကြေးမှအမတန်ထင်ရှားကြောကြပြီးတော့အမတန်သီလပိဋကသမารိနဲ့ပြည့်စုံလို့ဒီလိုလုံးတနိုင်ငံလုံးဝိုင်းပြီးတော့ဆိုကြပါစို့ဘုန်းကြီးရောလူပါကြီးမျိုးလေးစားနေတဲ့ဆရာတော်ကြီးတပါးအဲ့ဒီဆရာတော်ကြီးတပါးကြီးလာပြီးတော့ ကိစ္စတစ်ခုနဲ့ပတ်သက်လို့စာတစ်ခုနဲ့ပတ်သက်လို့ပါပဲခွန်ကြီးလည်းအနာရှိနေတဲ့ဟာပြီးတော့ချပါရဲ့ဒါကလည်းဥချပြီးတော့နဲ့မတ်တက်ရလိုက်တယ်မတ်တက်ရပြီးတော့အိုးဆရာတော်ကြီးကိုသူရန်တွေ့နေတာဟာခွန်ကြီးကစက်ပြီးဖြန်းထားတာဆရာတော်ကြီးကအမနာကျင့်တဲ့ခံနဲ့ပြည်တယ်နဲ့ပုဂ္ဂိုလ်ကြီးဆိုတော့လေ လက်ကလေးအကအောက်ချပြီးတော့ဖြာလေးလက်ကလေးထောက်ပြီးတော့အဲ့ဒါလေးကြည့်နေတယ်အဲ့ဒါဒီတကာကြီးလေးပြောလိုက်ဆိုလိုက်တာမလို့ဟောဒီတကာတော့အဝူကြီးတကာတော့တန်းနေတာပဲလို့ဘုရားအနာနေပြီးတော့ကြည့်နေရတယ်ရင်ပြောလိုက်ချင်တယ်လို့ဘုရားဩဆရာတော်ကြီးတောင်မှမပြောတော့ငါပြောလို့ပဲဖြစ်နေတယ်ကိုယ့်ကိုယ်ကိုတော်တော်ထင်းရတယ်အဲ့ဒီတကာကြီးသူ့ကိုယ်သူတိတ်ပြီးတော့တော်တော်လို့သူထင်ထားတာကိုမလို့ တကယ်အဘိဓိပုဂ္ဂိုလ်ကိုသူပြမှားတာပဲဒေါသဒေါသအဲခုတော့ဒီလည်းမရှိပါဘူးဒါတော့ဆိုလို့ရှိရင်တော့ဘယ်တော့လည်းမသိဘူးအဲ့ဒီတကယ်ကြီးအတော်ပြတိထားကြကောင်းတဲ့အလုပ်ကိုလုပ်တာပဲတကယ်ပြီးတော့အဲ့ဒီဒေါသထက်တဲ့အခါလာအဲ့ဒါပြီးတော့သူဒေါသပြေသွားပြီးတော့နောက်မျိုးအတိုင်းရကြတော့အဲ့ဒါဆရာတော်ဖရာဘာဖရာညာဖရာနဲ့လာပြီးခြေလုံးလေးလုံးနဲ့လှုပ်တယ်လည်းမျိုးလှုပ်တယ် တော့တတိထားပြကောင်းတာပဲ။ဒါကြောင့်မလို့အဲ့ဒီဒေါသပယ်ရှားပါတဲ့။ကိုယ်ကစိတ်ထဲမှာဝင်နေလို့ဒီဒေါသအမြင်နဲ့တင်းနေဆိုလို့ရှိရင်တော့မြောင်များစွာသောအပြစ်တွေကိုကျူးလွန်နိုင်တဲ့အတွက်ကြီးမားတဲ့ဆင်းရဲမှုကိုသိစိတ်ပါမှာရောတမလွန်မှာရောရနိုင်တယ်။အဲ့ဒီဒေါသကိုဘယ်လိုပယ်ရမလဲ။ မေတ္တာတရားရှိရှိပွားပယ်ရှားပြပါတာတဲ့ပြပါရဆိုတာအဲ့ဒီတော့အဲ့ဒီပြပါရကိုပယ်ခြင်းရဲ့မေတ္တာပွားပါတဲ့မေတ္တာပွားတယ်ဆိုတာပို့တာတဏီပွားတာတဏီပေါ့ခွဲကြမယ်ဆိုရင်ပို့တယ်ဆိုတာကတော့တာမန်သဘေတာတတ္တဝမန္တမြအဝိရာဝန္တုဒေယံကိညာပါစေအပြာပိဇာဝန္တုစိတ်ချင်းကိညာပါစေပြီးတော့ပါတယ် နိယဝန္တုကိုဖြစ်ရဲ့ပညာပါကိုတုခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေလို့ဘုရားကရွတ်ပြီးတော့တတ္တဝါတွေဒီမေတ္တာစိတ်ရအောင်ပို့တာတာမန်နဲ့ဘွားတယ်ဆိုတာကတော့ဒီငကြကြကနနာထိုင်ဘွားထိုင်ပြီးတော့တတ္တဝါအလုံးဖြစ်စေတတ္တဝါတစ်ခုဖြစ်စေမိမိတတ်မှတ်တဲ့ပုဂ္ဂိုလ်တရားဖြစ်စေစိတ်ထဲကအာယုံပြုပြီးတော့အဲ့ဒီပုဂ္ဂိုလ် ကျမ်းမာပါစေချမ်းသာပါစေကိုယ်ဆုံးစိတ်ထဲခြင်းပါလေလို့အဲ့ဒီပုဂ္ဂိုလ်ခန္ဓာကိုယ်လိုတဲ့စိတ်ထားမိမိတဏ္ဍမှာတပွားပွားအကျဉ်းချင်းအထက်ထအဖာမှဖြစ်ပွားအောင်ဆင်ခြင်နှလုံးသွင်းနေတာအဲ့ဒါဆင်ခြင်နှလုံးသွင်းပြီဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ချမ်းသာစေခြင်းနဲ့အဲ့ဒီပုဂ္ဂိုလ်ကြီးချမ်းသာစေခြင်းနဲ့တတ္တဝအလုံးချမ်းသာစေခြင်းနဲ့စိတ်မိမိတဏ္ဍမှာအကျဉ်းချင်းဖြစ်ပွားလာတဲ့အခါကျတော့ဒီကုလုံးဟာငြိမ်ချမ်းအေးမြစိတ်အေးပြီးတော့အင်္ဂလန်ကောင်းတဲ့ပီတိကရုပ်တွေ ပီတိကဖြစ်တဲ့ရုပ်တွေဒီလိုလုံးပြန့်နှံ့နေတဲ့အခါကျတော့အဲ့ဒီပုံကိုယ်လိုက်ချမ်းသာတာလောကမရှိတော့ဘူးလို့တောင်ထင်ရတယ်။အဲ့ဒါလို့ကမေတ္တာပွားပြီဆိုလို့ရှိရင်တော့မေတ္တာကဒေါသရဲ့ဆန့်ကျင်တဲ့တရားဖြစ်တဲ့အတွက်ဒေါသကိုပိုင်နိုင်ပြီးနိုင်နိုင်ပြီးတဲ့ဒါကြောင့်မလို့မေတ္တာပွားပါမေတ္တာတရားရှိရှိပွားပယ်ရှားပြပါတာမေတ္တာထင်သေးပွားလို့နေရှိလေကံဥပ္ပါမေတ္တာထင်သေးဆိုတာ စိတ်ထဲမှာမေတ္တာစိတ်ဖြစ်အောင်မေတ္တာပေးကြတာခုနပူနေပေါ့ပွားလေးရဲ့နေပွားလေးရဲ့နေဆိုတာမေတ္တာပွားနေတာပြောတာရှုလေကံဥစ္စာကံဥစ္စာဆိုတာကံဟာလေမိမိကိုယ်ပိုင်ဥစ္စာပဲလို့ရှုပါတော့ကမ္မတကာပြောတာကမ္မတကာကိုဘုန်းကြီးတို့ချမ်းမြေ့ရိပ်တာအဲ့ဒီကသာဝတိနေရမှာဘယ်လိုတာကပြောင်းပေးထားလဲ ကောင်းမှုမကောင်းမှုဒီကလင်းကိုယ်ပိုင်းဥစ္စာဖြစ်ကြပါပဲကဟုတ်လားအဲ့ဒါလို့သမတကာလို့ဥပ္ပခါပွားလိုက်ပါတော့တဲ့တကယ်လို့တကယ်တယောက်ပေါ်မှာထွက်နေတဲ့ဒေါသမပြေကြဘူးဆိုလို့ရှိရင်ဥပ္ပခါပွားသမတကကိုယ်ကမိမိရဲ့ကောင်းမှုမကောင်းမှုဒီကလည်းမိမိရဲ့ကိုယ်ကဥစ္စာဖြစ်တယ်ဆိုတာအော်ဒီကအခုပြောလိုက်တာဟာ ဘာလို့ဒီမလေးမဖတ်ပြောလိုက်တာဘုံကအမနာပါပြောလိုက်တာဆွဲလိုက်ဆွဲလိုက်တာထုလိုက်ရိုက်လိုက်တာဟာဗန်ကိုကရှေးရပြီကိုဒီလိုလုပ်ခလို့အခုအတုံးလိုက်နေနေငါခံရတာပဲငါဥစ္စာငါပြန်ရတာပါလားလို့ကံတရားကိုဆင်ခြင်ပြီးတော့ဥပ္ပခါဘာဝနာပွားလိုက်ပါတဲ့ဒါပြောတော့ရှုလေကံဥစ္စာဟုတ်ကဲ့လားဒီတော့အဲ့ဒါဘုန်းကြီးတို့ကဒီနေ့လက်တွေ့ မေတ္တာပွားကြည့်အောင်အဲ့ဒီတောက်ထဲမှာသသမျက်နှာနံပါတ်ဘလောက်တော့ဘုန်းကြီးတော့မှတ်မိဘလောက်မှပါတော့ဒါဝိတ္တာတတ္တဝါမန္တမြာဆိုတာလေသမျက်နှာဘလောက်လဲအမေတောက်ကဘယ်လိုကြည့်ထားကြတာဆက်ကိုနော်အဲသမျက်နှာဆက်ကိုသာလက်တွေ့ဒေါသကိုပေါ်တတ်တဲ့နည်းပြေးလိုက်နော်ဟို သဗ္ဗေတတ္တာသတ္တဝါမန္တမြအဝေရာဟွန်တုဝေယံပညာပါစေအဗျာတုသာဟွန်တုသိဆင်းရဲပညာပါစေအနိကာဟွန်တုသိဆင်းရဲပညာပါစေ တိတိအတ္တနာပရိဟရံတိမိမိကိုယ်ကိုသံဃာစွာဆောင်နိုင်ကြပါစေအဲ့ဒီအထူးကမေတ္တာပို့ဒါပေမဲ့လို့ရှိကတုဏရောမုဒိတာရောဥပေက္ခရောတကယ်ပို့လိုက်သွားလိုက်ကြအောင်ဒုက္ခမုတ်တံတိဒုက္ခ ဆင်းရဲခြင်းမှလွတ်ကင်းကြပါစေဘာသာဘာပို့တာကရုဏာပို့တာနော်ကရုဏာမှရင်ဖရင်မှားတယ်ဝိညာဉ်ဖရင်လည်းမှားတယ်ဘယ်လိုဖမှမှန်လဲကရုဏာမှမှန်တယ်ယထာလတ္တပံပတိတောမဟာဝိကိသံတိ တိသာစီဝိချမ်းသာမှမကင်းကွာမလွတ်ရကြပါစေနဲ့ဒါကပါဖို့လားမေရိတာဖို့ကမ္မတကာမိမိကောင်းမှုမကောင်းမှုဒီသာသင်ဒီတိုင်းဥစ္စာရှိကြပါတကားဒါကပါလေ ဒိခါပွားတာအဲ့ဒီရှိလေကံဥစ္စာဆိုတာဒီဥဒိခါပွားတာကိုပြောတာမိမိရဲ့ကောင်းမှုမကောင်းမှုဆိုတော့အလောက်ကံဒီဝင်နေမိမိရဲ့ဥစ္စာပဲဒီတစ်ပါးဥစ္စာမဟုတ်ဘူးဆိုတဗ္ဗေတ္တာ